ခန်းကြီး59အငယ်1မှ73ဖြောင့်မတ်သောသူသည်ဆုံး၍ဂျေစုပြုတတ်သောသူတို့သည်ပယ်ရှားခြင်းကို ခံရသောအခါဖြောင့်မတ်သောသူကို မကောင်းသော အမှုအရာတဲကရုပ်သိမ်းပြီဟုအဘယ်သူမျှမစင်ခြင်းအဘယ်သူမျှမအောင်မေကြထိုတို့သောသူသည်ချမ်းသာတဲသို့ဝင်ရ၏ဖြောင့်မတ်စွာကျင့်လျက်မိမိအိယာပေါ်မှငြိမ်ရ၏ဆုံးမသာမြောက်မထားသောမိမသာ ပြည်ဇာမသားတို့ချင်းကပ်ကြလော့သင်တို့သည်အဘဲသူကိုကြည်စေကြသနီအဘဲသူအားနှုတ်ကိုဖွင့်၍ရှာကိုထုတ်ပြကြသနီသင်တို့သည်ဖောက်ပြန်သောအမျိုးတစ္ဆာပြတ်သောအမျိုးဖြစ်ကြသည်မဟုတ်လော စိမ့်သောတစ်ပင်ရှိသည်မြအောက်မှရုတ်ထုဆင်းတု၌တတ်မဲ့သောသူဂျိုင်းတဲ့ကြောက်ဆောင်အောက်မှသူငယ်ကိုတတ်သောသူမဟုတ်လောဂျိုင်းထဲမှချောသောကြောက်ခဲတို့တွင်တင်ဤ တာရှိ၏ထိုသို့သောအရာတို့သည်တင်ဤအမွေဖြစ်၏ထိုသို့သောအရာရှိမှတွန်းလုံးရာ ပူဇော်တကာနှင့်ဘောဇင်ပူဇော်တကာကိုပြုတတ်၏ထိုအမှုတို့ကိုငါနှစ်သက်တတ်သောမြင့်လှသော တောင်ကြီးပေါ်မှတင်ဤကရင်ကို ထားပြီးခြင်းထိုအရက်တို့တက်၍ရစ်ပူဇော်တတ်၏တင်အောင်မေစရာတက်တေကို တကားနှင့် တိုင်နောက်မှထားပြီးငါမှတပါအခြားသောသူတို့အားအဝတ်ကိုချွတ်၍အိယာဘော်သို့တက်လေပြီးမိမိဂရင်ကိုကျဲစေ၍သူတို့နှင့်ဝန်ခံပြီးသူတို့ဂရင်ကိုလည်းတက်မဲ့၍နေရာရက်ကိုရှာလေပြီးစီမွေးပါလေရှင်မရင်ထံသို့တွန်းပြီးနန္တာမျိုးများကိုတုံးပြီးတမန်တို့ကို ဝေးသောအရက်သို့ဆေလွှတ်၍မရဏနိုင်ငံတိုင်အောင် မိမိကိုမိမိနှိမ်ချပြီးဝေးစွာခยีသွား၍ပင်မန်းတော်လဲစိတ်မပြဲကြိုးစား၍အသက်လွတ်သောကြောင့်အားလျော့ခြင်းမရှိတင်းဒီတစ္ဆာပြည့်သည့်တိုင်အောင်၎င်းငါကိုမေ့လျော့၍တတိမပြုဘဲနေသည့်တိုင်အောင်၎င်းအဘဲသူကိုကြောက်ရွံ့သည်နီငါသည်ရှေးကာလမှစ၍တိတ်ဆိတ်စွာနေသောကြောင့်တင်းဒီငါကိုမကြောက်ဘဲနေသည်မဟုတ်လော သင်ဤကုသိုလ်နှင့်သင်ပြုသောအမှုတို့ကိုငါဖော်ပြမည်ထိုသို့သောအမှုသည်အကျိုးကိုမပေးနိုင်သင်သည်အော်ဟစ်သောအခါသင်ဤအလုံးရင်းတို့သည်ကယ်ထုတ်ကြစေလေသည်သူတို့ကိုတိုက်သွားလိမ့်မည်လေတမုတ်နှင့်လွင့်ကြလိမ့်မည်ငါကိုကိုးစားသောသူမူကားပြည်တော်ကိုပိုင်၍ငါဤတန်ရှင်းသောတောင်ကိုအမွေခံရလိမ့်မည် အငယ်14မှ21ထိုအခါမြေကိုဖို့ကြမြေကိုဖို့ကြလမ်းကိုပြင်ကြငါလူတို့ဤလမ်းခီး၌အစီတာမရှိစေနှင့်ဟုငါပြောဆိုရ၏အကြောင်းမူကားတန်ရှင်းခြင်းဟု နာမရှိတော်မူထသော အနန္တကာလဒီဟုသောဘုံဗိမာန်၌စံတော်မူထသော အထွတ်အမြတ်ဖြစ်တော်မူသောဖျားမိန်တော်မူသည်ကား ငါသည်မြင့်မြတ်တန်ရှင်းသောအရ၌နေ၏စိတ်နှိမ်ချသော သူနှင့်နှလုံးကြေခွဲသော သူတို့၏စိတ်ဝိညာဉ်အသက်ရှင်စေခြင်းငှာကြေခွဲနှိမ်ချသော စိတ်တဘောရှိသောသူတို့၌လည်းငါနေ၏ငါသည်အစင်မပြတ်တရားတွေ့မည်မဟုတ်အစင်မပြတ်အမျက်ထွက်မည်မဟုတ်ထိုသို့ဟုတ်လျင်အသက်သည်ငါရှိမှပျောက်၍ငါဖန်ဆင်းသောဝိညာဉ်သည်ပျက်စီးခြင်းသို့ရောက်လိမ့်မည်။ သူ၏လောဘလွန်ကျူးခြင်းအပြစ်ကြောင့်ငါသည်အမျက်ထွက်၍ဒဏ်ခတ်လေ၏အမျက်ထွက်၍မျက်နာကိုလွှဲလေ၏သူသည်လည်းမိမိအလိုရှိရာလမ်းသို့လွှဲသွားလေ၏သူ၏အကျင့်တလေတို့ကိုငါမြင်ပြီးသူကိုအနာပြောက်စေ၍လမ်းပြအိုးမည်သူကို၎င်းသူနှင့်တူစိတ်ညှိုးငယ်သောသူတို့ကို၎င်းချမ်းသာပေးအိုးမည်ငါသည်နှုတ်ခမ်းအသီးကိုဖန်ဆင်း၏ ဝေးသောသူ၌၎င်းနီးသောသူ၌၎င်းငြိမ်သက်ခြင်းဖြစ်စေငြိမ်သက်ခြင်းဖြစ်စေသူ၏အနာကိုငါပျောက်စေမည်ဟုဒါဝရဖျားမိန်တော်မူ၏မတရားသောသူတို့မူကားမငြိမ်နိုင်ဘဲလှုပ်ရှား၍ရွှွနှင့်အမိုက်ကိုပက်သောပင်လေရည်နှင့်တူကြ၏မတရားသောသူတို့၌ငြိမ်သက်ခြင်းမရှိဟုငါ၏ဖျားသခင်မိန်တော်မူ၏